နဲ့စစ်ပွဲဆင်နွှဲနေပြီဘယ်မှတော့ကိလေသာမှာဟုတ်လားသူ့ဘက်ကဘယ်သူတွေရှိတော့မညာရဲ့ဘက်သားတွေပါတယ်ဘယ်နှစ်ယောက်တော့39ယောက်မညာရဲ့ဘက်သား39ယောက်လားသူ့ကိုပါဠိလိုဘယ်လိုခေါ်တော့ ဘောဓိပက္ခိယတရား39ပါးဟုတ်ကဲ့လားမညံဘဒပွားများနေစဉ်စစ်ပွဲဆင်နွယ်သူပဲလို့ပင်စိတ်ကြည်နူးရွှင်မြူးဒီချိန်မင်းစစ်တရတာများပျော်ရသေးသလား နိုင်အောင်တက်ရတာဆိုတော့ကိလေသာကိုနိုင်သွားရင်မချမ်းသာဘူးလားအဲ့တော့ပြောစရာမကောင်းဘူးလားအဲ့ဒါပေါ့စစ်ပွဲဆင်နွယ်သူပဲလို့ပင်စိတ်ကြည်နူးရွှင်မြူးဒီချိန်ပင်ကိလေကုန်ခန်းငြိမ်းချမ်းကြည်ရွှင် ရဟတဖို့နံစံမြန်နေစဉ်အောင်ပွဲဆင်နွယ်သူပဲလို့ပင်စိတ်ကြည်နူးရွှင်မြူးဒီချိန်ပင်ကိလေကုန်ခန်းငြိမ်ညံကြည်ရွှင်ဘာဖြစ်သွားကြတဲ့ကိလေသာမန်နေပြိုကွဲကုန်ပြီဒါကြောင့်အောင်ပွဲရလိုက်ပြီဘသူကလဲ ယောဂီကအဲ့ဒီကိုရဲ့အဲ့ဒီယဟန်တော်အဲ့ဒီယောဂီကဒီလိုမဟုတ်လားကိလေကုံခန့်ငြိမ်းချမ်းကြည်ရွှင်ရဟတဖို့နံစံမြန်းနေစဉ်ချမ်းချမ်းသာသာရဟတဖို့နံစံမြန်းနေအောင်ပွဲဆင်နွဲသူအလို့ပင်စိတ်ကြည်နူးရွှင်မြူးဒီချိန်ပဲဘယ်မှကိုတိုက်တာတော့ ဟုတ်လားကဲဆိုအောင်မလားရခြင်းသလားသိကြသလားကဲလိုက်စို့လူတို့ရွှင်လန်းရှင်ရဟန်းပြုလင်ဤသူမမင်းစိတ်ခင်းဖို့ပြင်ဤသူ ယင်းသို့နှမြပြောကြတွင်တွင်စိတ်ကြည်နူးရွှင်မြူးဒီချိန်ပင်လူတော်ရွှင်လန်းရှင်ဟန်ပြုလင်ဤသူမမင်းစိတ်ခင်ဖို့ပြင်ဤ ယင်းသို့နှမြပြောကြတွင်တွင်စိတ်ကြည်နူးရွှင်မြူးဒီချိန်ပင်သို့ ဖြစ်လို့အာသစ်တွေဝင်မဉ္ဉံဘတပွားများနေစဉ်စစ်ပွဲဆင်နွဲသူပဲလို့ပင်စိတ်ကြည်နူးရွှင်မြူးဒီချိန်ပင်စိတ် ရှင်ယဟန်ဖြစ်လို့အာသစ်တွေဝင်မဉ္ဉံဘက်တာပွားများနေစဉ်မဉ္ဉံဘက်တာခေါ်တဲ့ဗောဓိပက္ခိယတရား38ပါးမိမိတဏ္ဏဖြစ်ပွားအောင်အာထုတ်နေတော့မှဟုတ်လားအဲ့ဒီဗောဓိပက္ခိယတွေမိမိတဏ္ဏဖြစ်ပွားအောင်ဘယ်လိုအာထုတ်ရမလဲ ဗါတဲ့ဩရှည်လိုက်တာဖြစ်သမျှစောင့်ကြည့်ပေါ့ဗါတဲ့အဲ့ဒါပဲမဟုတ်ဘူးလားအင်းဒါမြအရှိကြီးပြောနေရသေးနော်လေးကုန်းအောင်ခဲဘယ်လိုပြောရမှာလဲဟဲ့ဆိုမဉ္ဇဉ်ဘက်သာပွားများနေစဉ် စစ်ပွဲဆင်နွယ်သူပဲလို့ပင်စိတ်ကြည်နူးရွှင်မြူးဒီချိန်ပင်သို့ ကိလေကုန်ခန်းငြိမ်ချမ်းကြည်ရွှင်အရဟတဖို့နံစံမြန်းနေစဉ်ကိလေကုန်ခန်းငြိမ်ချမ်းကြည်ရွှင်အရဟတဖို့နံစံမြန်းနေစဉ် အောင်ပွဲဆင်နွယ်သူပဲလို့ပင်အောင်ပွဲဆင်နွယ်သူပဲလို့ပင်စိတ်ကြည်နူးရွှင်မြူးဒီချိန်ပင်စိတ်ကြည်နူးရွှင်မြူးဒီချိန်ပင်ကိလေကုန်ခန့်ငြိမ်ချမ်းကြည်ရွှင်ကိလေကုန်ခန့်ငြိမ်ချမ်းကြည်ရွှင်အရဟတဖို့နံစံမြန်နေစဉ် အောင်ပွဲဆင်နွဲသူပဲလို့ပင်အောင်ပွဲဆင်နွဲသူပဲလို့ပင်စိတ်ကြည်နူးရွှင်မြူးဒီချိန်ပင်စိတ် စစ်ပြင်းနေစေအချိန်ဆင်နွယ်စစ်ပွဲဆင်နွယ်နေစေအချိန်အောင်ပွဲအောင်ပွဲရတဲ့အချိန်ဟုတ်ကလားပြင်းစေဆင်နွယ်အောင်ပွဲချိန်တွင်နတ်တို့ကလည်းပျော်ပွဲဆင်ခြင်း ထိုကြောင့်သင်တို့တိုက်ဖို့ပြင်ဆင်လက်နဲ့ဆွဲတိုက်ပွဲကိုစီဝင်ပြင်စေဆင်နွဲအောင်ပွဲချိန်တွင်နတ်တို့ကလည်းပျော်ပွဲဆင်ခြင်း ထိုကြောင့်သင်တို့တိုက်ဖို့ပြင်ဆင်ထိုကြောင့်သင်တို့တိုက်ဖို့ပြင်ဆင်လက်နဲ့ဆွဲတိုက်ပွဲကိုစီဝင် ကိုစီဝင်ရမှာ rifle နဲ့ဝင်ရမလားမောင်းပြန်နဲ့လားအမြောက်နဲ့လားလောင်ချာနဲ့လားဘယ်လိုတော့တတိဝိရိယတတိတမာရိပညာဘောမဟုတ်လားရှုရမှတ်ရမှာမဟုတ်လား ဖြစ်သမျှစောင့်ကြည့်ရမှာဟုတ်သလားသီလလည်းနဲ့ဝင်လည်းဖြူစင်သမာဓိလည်းနဲ့စိုက်လျက်တည်လင်ပညာလည်းနဲ့ခွဲဖြဲ့သုတ်သင် စစ်အောင်ပွဲစင်နွယ်တေချာပင်သီလလည်းနဲ့ဝင်လက်ဖြူစင်သီလလည်းနဲ့ဝင်လက်ဖြူစင်သမာဓိလည်းနဲ့စိုက်လျက်တည်လင်သမာဓိလည်းနဲ့စိုက်လျက်တည်လင်ပညာလည်းနဲ့ခွဲဖြတ်သုတ်သင်ပညာ စစ်အောင်ပွဲဆင်နွယ်သေးချာပင်သေချာ ယောဂီတို့သာသနာတော်လျှောက်ကနေပြေရောက်သွားသီလဒီချိန်ခါမှာတော့သာဘုံကိုငားမှန်လွင့်တော်မှဟောရင်မြတ်ကျူးအဲ့ဒီကစသွားတာမဟုတ်လားမန်ငါးပါးမသိရင်ဒီဆောင်ဘုတ်ထဲကမန်ဆိုတာမနတ္တ ਈ ထင်မနေဘူးလားမနတ္တ ਈ ဆိုမှန်မှန်မလား အဲဒီမန်ကဘာမှန်တော့လေသမန်ဒါကြောင့်ကိလေသာမန်ကိုနိုင်အောင်တိုက်နိုင်ပြီဆိုရင်တခြားမန်၄မျိုးတခါတည်းနိုင်မသွားဘူးနိုင်သွားတယ်ဒါကြောင့်ကိလေသာမန်အနိုင်တိုက်နေရတာသီလလက်နဲ့သမာဓိလက်နဲ့ပညာလက်နဲ့ထက်ထက်မြက်မြက်ကင်ပြီးတော့တိုက်ရမှာဟုတ်ကလား အဲဒါလိုတိုက်နိုင်တဲ့အပြင်ကိလေသာမှာအမြင့်ပြပယ်ရှားနိုင်အောင်ကြိုးစားအထောက်နိုင်ကြလို့ဆင်းရဲခတ်သိမ်းငြိမ်းရာနိဗ္ဗာန်ကိုလင်းမြတ်စွာဆက်ရောက်၍မြင့်မှောက်ပြုနိုင်ကြပါစေအာသနာနှစ်2548ခုနှစ် မြန်မာနှစ်1366ခုနှစ်တပေါင်းလဆန်း12ရက်ခရစ်နှစ်2005ခုနှစ်မလ10 21ရက်တနင်္လာနေ့ဒီကနေ့ညနေ3နာရီနဲ့38မိနစ်ခန့်အချိန်မှာဘုန်းကြီးတို့တရားပွဲစသည်တဲ့ တရားပွဲစတော့ဘာဟောရမလဲဘာလဲမင်္ဂပါတရားဟောပြီးပြီမဟုတ်လားဟမ်နှစ်ပါးပဲဟောရသေးမင်္ဂပါကဘာတွေတော့ ဒေဝဗုဒ္ဓမံခန္ဓာမံကိလေသာမံအဘိသင်္ခါရမံမစ္စုမံဒေဝဗုဒ္ဓမံဆိုတာဘယ်ဟာလဲမနတမနတကဘယ်ငရဲပြည့်မှာနေလဲဟမ်ဘယ်နှပြည့်တော့ ပရနေမိတဝသဝတိဟုတ်ကဲ့လားအချောင်သမားနတ်များနေတဲ့နေရာဟုတ်သလားခန္ဓာမန်ဆိုတာကတော့ဘာတွေတော့ဘာတွေတော့ ရူပခန္ဓာဆိုတာဘာကိုပြောတာတော့ယုတ်တရားအစုရူပခန္ဓာဝေဒနာခန္ဓာဆိုတာဘာပြောတာတော့ခံစားမှုတရားအစုတင်ညက်ခန္ဓာဆိုတာဘာပြောတာတော့မတ္တာမှုတရားစုသင်္ခါရခန္ဓာဆိုတာဘာပြောတာတော့ ဝိညာဉ်နဲ့ခန္ဓာဆိုတာဘာပြောတာတော့သိယုံလေးသိတယ်ဆိုတော့စိတ်ကိုပြောတာနော်စိတ်ကသိယုံလေးသိလိုက်တယ်လိုချင်တာကလောဘကလိုချင်တာစိတ်ဆိုးတာကဒေါသကစိတ်ဆိုးတာစိတ်ကစိတ်ဆိုးတာမဟုတ်ဘူးစိတ်ကလိုချင်တာမဟုတ်ဘူးစိတ်ကသိယုံလေးပဲဟုတ်ကဲ့လား အဲ့ဒီလောဘဒေါသမောဟဆိုတာတွေကိုစေတသိက်လို့ခေါ်တယ်။ဘာလို့ခေါ်တော့စေတသိက်ဆိုတာစိတ်ရဲ့အဖော်တွေလို့ဆိုလို့တယ်။ပါတယ်တော့စိတ်ရဲ့အဖော်ကိုဘာခေါ်တော့ဘာကြောင့်သူတို့ကိုစိတ်ရဲ့အဖော်လို့ခေါ်ရလဲစိတ်ဖြစ်ရင် သူတို့ဖြစ်လို့ဟုတ်ကဲ့လားစိတ်ဖြစ်ရင်သူတို့ဖြစ်တယ်စိတ်ပြက်ရင်သူတို့ပြက်တယ်ဒါကြောင့်စိတ်နဲ့အတူဖြစ်အတူပြက်တဲ့အတွက်စိတ်ရဲ့ဘာတွေလဲအဖော်တွေပါဠိလိုတော့စေတသိကဟုတ်ကဲ့လားပါဠိလိုတော့ဗာလဲမြန်မာကတော့ဘယ်လိုခေါ်လိုက်တော့ စေတသိက်လို့ခေါ်တယ်စေတသိကလို့ပြီးအောင်မခေါ်တော့ဘူးစေတသိက်လို့ခေါ်လိုက်တယ်ဒါကြောင့်စေတသိက်ဆိုတာစေတသိကကလာတာဖြစ်တဲ့အတွက်စေတသိက်မှာသလုံးကြီးတင်ကကြီးတတ်ရတယ်တာဝန်မှုမတတ်ရဘူးစေတသိက်ဟုတ်ကဲ့လားစေတသိက်ဆိုတာဘာတတ်ရလဲ ဘာကြောင့်ကာကြီးတရလဲစေတသိကကလာလို့ဟုတ်ကဲ့လားစေတသိက်ဆိုတာဘာအဓိပ္ပာယ်ရှိရောစိတ်ကသိုံလေသိတာလိုချင်တာမလိုချင်တာစိတ်ဆိုးတာစိတ်ပြက်တာပြောတာပြင်းတာတွေကသူ့အဖော်တွေကလောက်တာဟုတ်ကဲ့လားသူ့အဖော်တွေဆိုတာဘယ်သူတွေတော့ စေတသိက်တွေနော်စေတသိက်52ခုရှိတယ်တဲ့စိတ်ကတော့တစ်ခုတည်းပဲစေတသိက်ဘယ်လောက်ရှိတော့နှစ်ခုရှိတယ်ခံစားမှုဝေဒနာမှတ်သားမှုသိညာသူတို့လည်းစေတသိက်ပဲ စိတ်ကအာယုံကိုသိပြီးလိုက်တယ်ဝေဒနာကခံစားလိုက်တယ်ပညာကမှတ်သားလိုက်တယ်အဲကြောင့်စိတ်ကသိုံမဲ့သိပေးတာသူကတခြားဘာမှမလုပ်ဘူးခံစားတာကဝေဒနာကခံစားတယ်မှတ်သားတာကပညာကမှတ်သားတယ်ဒါပြန်လိုချင်တာကရောလောဘကလိုချင်တယ်စိတ်ဆိုးတာကရော ဒါဖြင့်ငိုက်ပြီးတာကရောဟမ်ဟမ်ငိုက်တာလေအဲထိနာမိတ်တာပေါ့မဟုတ်လားဘသူဖော်တော့စိတ်ရဲ့ဖော်ဘာလို့ခေါ်တယ်ဒီနေ့တော့ဇာမေပွဲဖြေတဲ့ယဉ်ကျေးမှုသင်္นานသားတွေတော်တော်လွယ်ပုံရတယ် အစိုးရပြီးလားလွယ်လားတရားရလားတရားရမလားဩဆရာမလက်ထိုးရတာပေါ့ဟုတ်လားလက်ခစ်ပဲဒီတော့စိတ်ကသိုံလေးပဲသိတယ်ဆိုတာအဲ့ဒါသေချာမှတ်ထားရမယ်စိန်တေတီတိစိတ်တံနဲ့ စိန်တေတိတိသိရတော်ကြောင့်စိတ်တံစိတ်မြည်ဤတဲ့ဘာကိုသိတယ်လဲဆိုတော့အာရမဏံဝိဇာနာတိတိအထောတဲ့အာရမဏံအာယုံကိုဝိဇာနာတိတိသိတတ်သောစိတ်လို့မှတ်ထားရမယ်တဲ့သိတယ်ဆိုတာအာယုံကိုသိတာအာယုံကိုသိတယ်အာယုံဆိုတာစိတ်ရဲ့ဆွဲကင်ရာအရာ စိတ်နဲ့သိရအရာဥပမာပွန်းပန်းပွင့်ကိုမြင်လိုက်တယ်မြင်သည်သိလိုက်တယ်ပန်းပွင့်ကအာယုမြင်တာလေးကစိတ်အတန်ကိုကြားလိုက်တယ်အတန်ကအာယုကြားတာလေးကစိတ်အနံ့ကိုနံလိုက်တယ်အနံ့ကအာယုနန္ဒလေးကစိတ် ချိုတဲ့အရာသာလေးတွေးလိုက်တယ်ချိုတာလေးကအာယုံချိုစိတ်ကလေးကစိတ်ဟုတ်ကဲ့လားထိလိုက်တဲ့အခါကျတော့ထိစရာအရာလေးကအာယုံထိစိတ်ကလေးကဟုတ်ကဲ့လားအဲ့ဒါပြောတာအာယုံကိုသိတတ်သောကြောင့်စိတ်တဲ့စိတ်ဆိုတာဘာကိုသိတာတော့ သိုံလေးသိတာနော်သူကလိုချင်သလားလိုချင်ပါဗျာလိုချင်တာကဘယ်သူတော့လောဘသူ့ဖို့ဟုတ်ကဲ့လားစိတ်ကစိတ်ဆိုးသလားဆိုးပါဗျာဆိုးတာကဘယ်သူတော့ဟုတ်ကဲ့လားဒါဖြင့်ပြင်းတဲ့အခါမှာ ပြင်းတဲ့အာယုံလေးကိုသိနေတဲ့စိတ်ကပြင်းစိတ်သိတာကစိတ်ပြင်းတာကဘယ်သူတို့ပြောပါအဲထိဏမိတ်ဘောမဟုတ်ဘူးလားထိဏမိတ်ကပြင်းတာစိတ်စေတသိက်လေးလံထိုင်မိုင်းပြင်းရည်တွန့်ဆုတ်ခြင်းတဲ့ထိဏမိတ်ဆိုတာထိဏမိတ်ဆိုတာပါတယ်တော့ ပြင်းရည်တုံဆုပ်ခြင်းဟုတ်ကဲ့လားတရားမှတ်ခြင်းတယ်လို့မမှတ်ခြင်းတယ်လို့ဖြစ်နေတာပါတော့ဟုတ်ကဲ့လားကောင်းတဲ့စိတ်ဖော်လားမကောင်းတဲ့စိတ်ဖော်လားဒါပေမဲ့လောကမှာတော့ပြင်းစိတ်တွန်းဆုပ်စိတ် ပျော်စိတ်လိုချင်စိတ်စိတ်ဆိုးစိတ်နဲ့အဲ့လိုမခေါ်ဘူးလားအဲ့လိုခေါ်တော့စိတ်ကပဲလိုချင်သလိုဖြစ်မနေဘူးလားဟုတ်တော့ဟုတ်သလားလိုချင်တာကဘယ်သူတို့လောဘစေတသိက်စိတ်ရဲ့အဖို့ကလိုချင်တာဟုတ်ကဲ့လား တကယ်လို့သာစိတ်ကလိုချင်တယ်ဆိုရင်စိတ်ဖြစ်တိုင်းလိုချင်စိတ်ဖြစ်နေရမှာပေါ့မဟုတ်ဘူးလား။ကံဖြစ်ခဲ့လားအများလားမဖြစ်ဘူး။အဲ့ဒါထောက်ချင်းအားဖြင့်စိတ်ကလိုချင်တာဟုတ်ပါမလား။ဟုတ်ပါဘူး။ဘယ်ဟာကလိုချင်တာတော့အဲသူ့ဖော်ကလိုချင်တာဟုတ်လား။စိတ်ကကြီးညိုတာဟုတ်ပါမလား။ ဘသူကကြည်ညိုတာတော့သူ့အဖော်ကကြည်ညိုတာမဟုတ်ဘူးလားဒါပြင်အဲ့ဒီကြည်ညိုတဲ့အခါစိတ်ရဲ့အဖော်ဘသူတော့တတ္တာဟုတ်ကလားပါတယ်တော့တတ္တာယုံကြည်တယ်ဆိုတာကြည်ညိုတာပေါ့မယုံကြည်ကြည်ညိုပါမလားဒါကြောင့်ကြည်ညိုတဲ့အခါစိတ်ရဲ့အဖို့ဘယ်သူလဲ ဒါဖြင့်ဘာကြောင့်များကြည်ညိုစိတ်ယုံကြည်စိတ်လိုချင်စိတ်ပြင်းစိတ်ပျော်စိတ်စိတ်ဆိုးစိတ်နဲ့စိတ်သွားသွားပြီးခေါ်နေရတာတော့နော်ဟိုစကားကြားဘူးလားမကြားဘူးမဟုတ်လားအဲရက်သွန်နဲ့ ပေါင်းမိလို့ငရုတ်သီးအထောင်းခံရတယ်ငရုတ်သီးနဲ့ပေါင်းမိလို့ကြက်သွန်ထောင်းခံရတယ်ငရုတ်သီးနဲ့ပေါင်းမိလို့ကြက်သွန်အထောင်းခံရတယ်ကြားဘူးလားဘာပြောတာတော့ငရုတ်သီးကြီးထောင်းလို့မရဘူးလားဟမ်ထောင်းလို့တော့ရပါတယ်အရသာကြတော့ ဟုတ်ကဲ့လားအဲ့တော့ရတာပိုးရှိအောင်ဗာလေးကူကအဲ့တော့ဘသူပါအထောင်းခံရအဲ့ဒီကြက်သွန်ဘသူနဲ့ပေါင်းမိလို့အထောင်းခံရဒါပေမဲ့ခေါ်တဲ့အခါကျတော့ကြက်သွန်တောင်းခေါ်သလားငရုတ်သီးတောင်းခေါ်သလားအေးဟုတ်ကဲ့လားတကယ်ထောင်းတာကနှစ်ခုလုံးထောင်းတာမဟုတ်လား အဲခေါ်တော့ကျက်သွန်ကပြောင်းနေတယ်ဘောဘာကပေါ်နေတကယ်လူကျင်နာကလောဘခေါ်တော့လူကျင်စိတ်တဲ့ဟုတ်လားလောဘနဲ့ပေါင်းမိတာနဲ့စိတ်ကလည်းပဲလိုချင်တယ်လို့ဆိုခံရတာဒီလိုမဟုတ်လားအဲ့တော့ဒီတိုင်းဆိုတော့စိတ်ကအာယုံကိုသိုံနဲ့သိပေးတဲ့သဘောသူကသိပေးတဲ့အာယုံကိုလောဘကလိုချင်တယ်ဒီလိုမဟုတ်လား ဒီလိုဆိုတော့စိတ်မှာလိုချင်တဲ့သဘောလည်းမရှိဘူးမလိုချင်တဲ့သဘောလည်းမရှိဘူးစိတ်ဆိုးတဲ့သဘောလည်းမရှိဘူးမဆိုးတဲ့သဘောလည်းမရှိဘူးစိတ်ပြက်တဲ့သဘောလည်းမရှိဘူးမပြက်တဲ့သဘောလည်းမရှိဘူးအာယုံမှန်သူကသိယုံသိယုံလေးပဲမဟုတ်လားအဲ့တော့စိတ်မှာအယောင်ရှိလားမရှိပါဘူးလောဘအယောင်ရှိလား အာလောဘမလိုချင်တဲ့အယောင်ကိုရှိလားဒေါသအယောင်ကိုရှိလားအာဒေါသစိတ်မဆိုးတဲ့အယောင်ကိုရှိလားအဲစိတ်မှာအယောင်ရှိလားသိကြလားအဲဒါစိတ်ကရေနဲ့မတူဘူးလားဘာကြောင့်အဲရေကလည်းဟုတ်ကဲ့လား ဒါပေမဲ့တခါတရံရေနီတို့ရေပြာတို့ရေဝါတို့မတွေ့ဘူးလားမတွေ့ပါဘူးဗျာမနဲ့အဲ့မှာအယောင်ရှိပါရောဟမ်ရေနီရေပြာရေဝါလို့ရှိတယ်မဟုတ်လားဟိုငငယ်ကဇပွဲထဲမှာကြားဘူးတယ်ရေပြူရေပြာကြတယ်ဝေဘူးဝေပါရတောင်းတယ် အဲအဲ့ဒီတောင်ကထွက်တဲ့ရေက ရေပြူလည်းထွက်တယ်ရေပြာလည်းထွက်တယ်ဆိုပါလားအဲ့တော့အဲ့တော့ရေမှအယောင်ရှိတဲ့သဘော ဖြစ်မနေဘူးလားမရှိတော့မရှိဘူးလားဒါဖြင့်နေတာဝါတာကပါတာတော့ရေကိုหนีခြင်းရင်အနီဆိုးစေထည့်ပေးရတယ်မဟုတ်လား ဝါစေခြင်းအဝါဆိုးစေထည့်ရတယ်မဟုတ်လားနက်စေခြင်းအနက်ဆိုးစေထည့်ရတယ်မဟုတ်လားအနီဆိုးစေထည့်လိုက်တော့ရေနီအဝါဆိုးစေထည့်လိုက်တော့ရေဝါအနက်ဆိုးစေထည့်လိုက်တော့ဘာနဲ့ပေါင်းမိတာနဲ့အထောင်းခံရတာတော့ဟမ် ဆိုးစေးနဲ့ပေါင်းလိုက်လို့အထောင်ခံရတာမဟုတ်လားမဟုတ်ဘူးလားဘာနဲ့ပေါင်းလိုက်လို့တော့မလို့ထောင်ခံရတာအဲ့တော့ရေးကြီးတတ်တတ်ဆိုလို့ရှိရင်တော့ဘာရောင်လို့ပြောလို့ရသလားမရဘူးမဟုတ်လားကြည်လင်းဖြူစင်းမနေဘူးလားဟုတ်ကဲ့လားအဲ့ဒါလိုပဲစိတ်လည်းပဲ သူ့အဖော်စေတသိက်တွေနဲ့မပေါင်းမိရင်တော့သူ့ပဂရိတသက်နဲ့ဆိုရင် तू ကအယောင်မရှိတော့ကြည်လင်ဖြူစင်းမနေဘူးလားအဲ့ဒါလို့ဆိုချမ်းသာမလားဆင်းရဲမလားဟုတ်ကဲ့လားဒါဖြင့်ဘာကြောင့်များစိတ်ဆင်းရဲတာတွေလိုချင်တာတွေတတ်မဲ့တာတွေရှောက်ဖြစ်နေရတာဘယ်သူတွေကြောင့်တော့ အဖော်မကောင်းလို့မဟုတ်လားအဖော်မကောင်းလို့လောကမှာလည်းအပေါင်းအသင်းမှားပြီဆိုဒုက္ခရောက်တယ်မဟုတ်လားအဲစိတ်ကလည်းအပေါင်းအသင်းမှားသွားရင်ဒုက္ခရောက်တာပဲဒါဖြင့်စိတ်အပေါင်းအသင်းမှားအောင်ဘယ်လိုလုပ်ခဲ့ပြီ စိတ်ပေါင်းသိမအောင်မလုပ်တတ်ဘူးဒါနသီလဘာဝနာပေါ့မဟုတ်ဘူးလားဒါနပြုသီလဆောက်တည်ဆောင်ထိန်ဘာဝနာပွားများ အထောက်အဲ့ဒါလို့ဆိုလို့ရှိရင်အပေါင်းသိမှန်မလားမှားမလားအဲအဲ့လိုဆိုချမ်းသာမလားဆင်းရဲမလားဒါရင်ပေါင်းတတ်ပလားပေါင်းတတ်ပါဘူးခင်ဗျာအဲဘာနဲ့ပေါင်းမလို့ ပေါင်းဟုတ်ကဲ့လားအခုအဲ့ဒါလို့ပေါင်းနေတာပဲမဟုတ်လားအဲမပြောဘူးလားပြောပါဘူးအဲ့လိုကောင်းတာပြောရလားအဲ့လိုကောင်းတာပြောရလားဟုတ်ဒီနေ့ငင်းငင်းဤတို့ဂိတမောင်နှမတစုဘာနဲ့ပေါင်းလို့ဒါနနဲ့လည်းပေါင်းတယ်သီလနဲ့လည်းပေါင်းတယ်ဘာဝနာနဲ့လည်းပေါင်းတယ် တရားနာတဲ့အခါတရားသဘောဆင်ញင်နှလုံးသွင်းရင်ဘာဝနာတစ်မျိုးပဲမဟုတ်လားဘာဝနာတစ်မျိုးပေါ့ပေါင်းတယ်အခုသူတယောက်တည်းပဲအခုအဖော်ပေါင်းအဖော်ကောင်းနဲ့ပေါင်းမိတယ်ကျန်တဲ့ဟာတွေကပြေကုန်ပြီခုဆိုသူတို့မှလူလိမ့်နေရောမှာမဟုတ်လားဘာဘာတွေနဲ့ပေါင်းမိအဖော်စိုးတွေနဲ့ပေါင်းမိတာပေါ့သူတို့ ဟမ်ငရုတ်သီးနဲ့ပေါင်းလားအေးငရုတ်သီးနဲ့ပေါင်းပြီးပါဒီတော့အဖော်ဆိုးရှောင်ပြီး အဖော်ကောင်းနဲ့ပေါင်းပြီးအောင်ကြိုးစားရမယ်နော်အဲ့လိုဆိုချမ်းသာမလားဆင်းရဲမလားချမ်းသာမယ်အဲ့ဒါလို့ပေါင်းပြီးအောင်တို့တရားလည်းဘယ်ရောက်တော့ခန္ဓာ၅ပါး မန်၅ပါးနေပဲရောက်သွားဟမ်ဩခန္ဓာ၅ပါးပြောတော့စေတသိက်ရောက်သွားတာဟုတ်လားယုတ်တရားအစုကရူပခန္ဓာစိတ်ကလေးကဝိညာဉ်နဲ့ခန္ဓာသိမှုတရားအစုဉာဏ်နဲ့ခန္ဓာကခံစားမှုကဝေဒနာခန္ဓာမှတ်သားမှုက သင်ညက်ခန္ဓာကြံတဲ့စိတ်အဖော်တွေကသင်္ခါရခန္ဓာသင်္ခါရခန္ဓာက90တောင်မှပဲတဲ့။ဘာကြောင့်လဲဆိုတော့ဝေဒနာနဲ့သင်ညာနှုတ်လိုက်တော့စေတသိက်52ခုတည်းကဝေဒနာနဲ့သင်ညာနှုတ်လိုက်တော့ဘယ်လောက်ကြာနော်။အဲအဲ့ဒီ90ကသင်္ခါရခန္ဓာဟုတ်ကဲ့လား။အဲ့တော့ အခုဟာကဝိညာဉ်နဲ့ခန္ဓာဆိုတာစိတ်ကလေးသိုံလေးပဲကြံတဲ့ခန္ဓာ၃ပါးကစေတသိက်ခန္ဓာ၃ပါးဝေဒနာခန္ဓာရဲ့သင်ညေခန္ဓာရဲ့သင်္ခါရခန္ဓာရဲ့သူတို့ကစေတသိက်ခန္ဓာတွေဟုတ်ကဲ့လားဝိညာဉ်နဲ့ခန္ဓာက စိတ်ခန္ဓာနော်ဒါနဲ့စိတ်နဲ့စိတ်အဖို့ခွဲပြောလိုက်ရတာ ကွဲကြလားဒီလောက်ပြောတော့သဘောပေါ်လားသိကြလားသဘောပေါ်တယ်နော်အဲဒီတော့စိတ်ကသိုံနဲ့သိတာတခုတည်းစေတသိက်ကဘယ်နှခု52ခု52ခုတည်းကဝေဒနာခေါ်တဲ့ခံစားမှုစေတသိက်ကို ဝေဒနာခန္ဓာလို့မြတ်စွာဘုရားကမိန့်တယ်။သိညာခေါ်တဲ့မှတ်သားမှုသိညာစေတသိက်ကိုသိညက်ခန္ဓာလို့မြတ်စွာဘုရားမိန့်တယ်။ကြံတဲ့စေတသိက်90ကိုပါတော့သင်္ခါရခန္ဓာသိုံလေးသိတဲ့စိတ်ကလေးကိုဝိညာဉ်နဲ့ခန္ဓာဟုတ်ကဲ့လားအဲ့တော့စိတ်နဲ့စိတ်အဖော်တွေသင်ခန္ဓာပဲနှစ်ပါးရ စိတ်နဲ့စိတ်အခေါ်တွေတင်ခန္ဓာပဲနှစ်ပါးရ၄ပါးရတယ်ဘာပါတော့ရူပခန္ဓာဆိုတာဘာတော့အဲ့တော့ယုတ်တရားအစုယုတ်တွေယုတ်သဘာဝတွေကရူပခန္ဓာ အဲ့ဒီ၄ခုကစိတ်နဲ့စိတ်အဖော်တွေကခန္ဓာ၄ပါးဒီတော့ရုပ်တရားကတော့ရူပခန္ဓာရူပခန္ဓာကတော့ရုပ်တရားဟုတ်ပါပြီနာမ်တရားကတော့ဘယ်ခန္ဓာတွေတော့အဲ့တော့နာမ်ခန္ဓာဘယ်နှပါတော့ရုပ်ခန္ဓာကဟုတ်ကဲ့လား ရူပခန္ဓာခေါ်သလိုအဲ့ဒီခန္ဓာနာခန္ဓာ၄ပါးလုံးကိုပေါင်းခေါ်ခြင်းတော့နာမခန္ဓာလို့ခေါ်လိုက်တဲ့နာမခန္ဓာ၄ပါးဟုတ်ကဲ့လားပါလေရူပခန္ဓာကတပါးနာမခန္ဓာက၄ပါးနာမခန္ဓာခေါ်တဲ့နာခန္ဓာ၄ပါးကဘယ်ဟာတွေလဲ ဟုတ်ကဲ့လားရုပ်ခန္ဓာတစ်ပါးနာခန္ဓာလေးပါးပေါင်းတော့အဲ့ဒါကိုခန္ဓာမန်လို့ခေါ်ရမဟုတ်လားဟောအခုမှမူရင်းတရားပြန်ရောက်သွားတယ်နော်ဘေးချောထွက်သွားလိုက်တာဘေးချောထွက်သွားလိုက်တာငရုတ်သီးတွေကြက်တင်တွေပါပါကုန်ဟုတ်လားอืมခိုင်းနားလဲပလား ဘေးချော်ထွက်တာကောင်းလားမကောင်းဘူးလားမှန်ပါဗျာဟဲ့ကောင်းတာပေါ့ဘိုးဘိုးနားမလဲရဘူးလားမှန်ပါဗျာဒီတော့အဲ့ဒါခန္ဓာမှန်မနတကဒေဝဗုဒ္ဓမှန်ခန္ဓာ၅ပါးခန္ဓာမှန်ပြီးတော့ကိလေသာမှန်ဆိုတာကဘာတွေဘယ်ဟာတွေတော့အဲ့ဒီကိလေသာပဲနှမျိုးရှိလဲပါပါလဲ ဒီတော့ဘာကြောင့်အဲ့ဒီစိတ်တွေကိလေသာလို့ခေါ်တော့ဗါတဲ့ဘသူ့ကိုပူလောင်စေတတ်တာတော့အဲ့ဒီကိလေသာတွေကိန်းရာရှိရာတ attva ကို ပူလောင်စေတတ်တယ်နှိပ်စက်တတ်တယ်ဆင်းရဲစေတတ်တယ်ညှဉ်းနှွမ်းစေတတ်တယ်ဟုတ်တယ်မဟုတ်လားဒါကြောင့်ဘာခေါ်လဲဘယ်နှပါပါပါ အဲ့ဓာတွေကိုဘာခေါ်တယ်ကိလေသာမံနောက်ပြီးတော့ဘာမံတော့အဘိသင်္ခါရမံအဘိသင်္ခါရဆိုတာတစုံတရာ ဖြစ်အောင်ပြုလုပ်စီမံတတ်တဲ့တရားတဲ့တစုံတရာ ဖြစ်ပေါ်အောင်ပြုလုပ်စီမံတတ်တဲ့တရားအဘိသင်္ခါရမံ ဘိသင်္ခါရဒီတော့တစုံတရားဖြစ်ပေါ်အောင် ပြုလုပ်စီမံတတ်တဲ့တရားဆိုတော့သူကပြုလုပ်တဲ့တရားလားအပြုလုပ်ခံတရားလားပြုလုပ်တဲ့တရားအဲပြုလုပ်တယ်ဆိုတော့ပြုလုပ်တာကနှမျိုးမရှိဘူးလားကောင်းတာကို ပြုလုပ်တယ်မကောင်းတာကိုပြုလုပ်တယ်ဟုတ်လားကောင်းတာကိုပြုလုပ်တော့ကုသိုလ်အဘိသင်္ခါရလို့ခေါ်တယ်ကောင်းတာပြုလုပ်တော့ဘာခေါ်လဲအဲကုသိုလ်အဘိသင်္ခါရကိုပဲကျမ်းဂန်မှာတစ်မျိုးသုံးတယ်ကုသိုလ်ဆိုတာပုံညာ ပါဠိကပုံညာကုသလအဲ့လိုသုံးတယ်ပုံညာလည်းကုသိုလ်ပဲကုသလလည်းကုသိုလ်ပဲတခါကုသိုလ်ရဲ့ဆန့်ကျင်ဘက်ကအာကုသိုလ်အဲ့ဒီအတိုင်းပဲပုံညာရဲ့ဆန့်ကျင်ဘက်ကအာပုံညာဟုတ်ကဲ့လားပုံညာကကောင်းကျိုးချမ်းသာပေးတယ်အပြစ်ကင်းတယ်အပုံညာက ဆိုကြဆင်းရဲကြပေးတယ်အပြစ်မကင်ဘူးဟုတ်ကဲ့လားအဲ့တော့ကုသိုလ်အဘိသင်္ခါရကိုပုံညာအဘိသင်္ခါရလို့ခေါ်လို့မရဘူးလားအကုသိုလ်အဘိသင်္ခါရကိုအပုံညာအဘိသင်္ခါရလို့မခေါ်လို့မရဘူးလားဒါပေမဲ့စကလုံးတစ်လုံးစီတော့ပုံညာတစ်လုံးအဘိသင်္ခါရတစ်လုံးခွဲမခေါ်ဘူး အပုံညာတလုံးအဘိသင်္ခါရတလုံးခွဲမခေါ်ဘူးတွဲခေါ်လိုက်တယ်ပုံညာဘိသင်္ခါရတွဲလိုက်တယ်ဘယ်လိုခေါ်တော့ပုံညာဘိသင်္ခါရအဲ့ဒါကုသိုလ်ဘိသင်္ခါရခေါ်တာအဲ့တော့အကုသိုလ်ဘိသင်္ခါရကြဘယ်လိုခေါ်မလို့အဲအပုံညာဘိသင်္ခါရကုသိုလ်ဘိသင်္ခါရကဘာလဲ အကုသိုလ်ဘိသင်္ခါရကအပုံညာဘိသင်္ခါရတဲ့နောက်တစ်မျိုးသင်္ခါရတစ်မျိုးရှိသေးတယ်မတုံမလောက်တဲ့အဘိသင်္ခါရတဲ့ငြိမ့်နေတဲ့အဘိသင်္ခါရကြားဘူးတယ်မဟုတ်လားကာမဘုံရူပဘုံအရူပဘုံလို့ဟုတ်ကဲ့လား အဲ့တော့ကာမဘုံမှာကာမကုသိုလ်ကာမပုံညာရှိတယ်ပေါ့ကာမ17ဘုံမှာလေပတ်စေတဲ့ကုသိုလ်အကုသိုလ်ပုံညာဘိသင်္ခါရအပုံညာဘိသင်္ခါရရူပဘုံလေပတ်စေတဲ့ပုံညာဘိသင်္ခါရအပုံညာဘိသင်္ခါရအရူပဘုံလေပတ်စေတဲ့ရူပဘုံကြတော့အပုံညာဘိမရှိတော့ဘူးလေပုံညာဘိသင်္ခါရ ဒါကအရူပအရူပဆိုတာနန္တရားရရှိတဲ့ပုံနဲ့အဲ့ဒီအရူပဘုံမှာလဲပတ်စေတဲ့သင်္ခါရကတော့အာနင်ဇာဘိသင်္ခါရလို့ခေါ်တယ်အဲ့ဒါကိုတော့အတိချမ်းနာမည်လေးနဲ့အာနင်ဇာဘိသင်္ခါရတဲ့အရူပဘုံမှာလဲပတ်စေတဲ့သင်္ခါရဒီတော့အဲ့ဒါကတော့စကားစမိလို့ပြောပါပြောတော့ပါဟောမမမိလည်းမလို့ပါဘူး ၃မျိုးရှိတာပြောတာပုံညာဘိသင်္ခါရအပုံညာဘိသင်္ခါရအာနိဇာဘိသင်္ခါရအဲ့လို၃မျိုးရှိတာပြောတာပုံညာဘိသင်္ခါရကကာမဘုံကကုသိုလ်တွေနဲ့ရူပဘုံကကုသိုလ်တွေအဲ့ဒါကို ပုံညာဘိသင်္ခါရခေါ်တယ်အပုံညာဘိသင်္ခါရဆိုတာကကာမဘုံကအကုသိုလ်တွေကို အကုသိုလ်အလုတ်တွေပေါ့အဘိသင်္ခါရအလုတ်တွေအဲ့ဒါအပုံညာဘိသင်္ခါရအရူပဘုံကအလုတ်တွေတော့အာနိဇာဘိသင်္ခါရလို့ခေါ်တယ်အမှန်တော့ဒီလောက်ကြအောင်တော့တော့သိဖို့တော့မလိုသေးပါဘူးသို့တော်လည်းဘဟုတုဒဖြစ်တော့မလုပ်ရမလဲမသားရမယ်ပေါ့ဟုတ်လား အဘိသင်္ခါရဘယ်နှမျိုးရှိတော့ပါပါတော့အရူပကုသိုလ်ကိုအာနိဇာဘိသင်္ခါရကာမကုသိုလ်နဲ့ရူပကုသိုလ်ကိုပုံညာဘိသင်္ခါရကာမအကုသိုလ်ကို ဟုတ်ကဲ့လားဘာလို့မျက်ပြောမိလဲမသိပါဘူးဟမ်အဲ့ဒါတွေဘာလို့ပြောမိလဲဟမ်အဲအဲဘောသိစေခြင်းလို့ဘောမဟုတ်လားမသိစေခြင်းပြောရမလားသိစေခြင်းလို့ပြောတာအဲ့ဒါကိုတခုလေးပြောခြင်းလို့အရိရောက်သွားတာတခုလေး ဒါမဲ့လို့အဲ့ဒီတစ်ခုလေးကိုသိရင်ယောဂီတွေဝမ်းသာသွားမှာအဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏံဝိညာဏပစ္စယနာမရူပံနာမရူပပစ္စယသလာယတနံကြားဦးတယ်မဟုတ်လားတော်သေးတာဘောကြားဦးရင်ဟမ် အဲ့ဒီမှာအဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏံခေါ်တဲ့သင်္ခါရဟာအဲ့ဒါအဘိသင်္ခါရပဲမသိလို့ပြုလုပ်မိသည်ဆိုတာအဲ့ဒီပြုလုပ်တာဟာအဘိသင်္ခါရပဲအဲ့ဒီသင်္ခါရခေါ်တဲ့အဘိသင်္ခါရသုံးမျိုးရှိတယ်ဆိုတာအဲ့ဒီပဋိစ္စသမုပ္ပါသင်္ခါရနေရာမှာနားလည်ရ ပုံညာပိသင်္ခါရအာပုံညာပိသင်္ခါရအာနိင်္စာဟုတ်ကဲ့လားပုံညာပိသင်္ခါရဆိုတာဘာတော့ကာမကုသိုလ်ရူပကုသိုလ်အပုံညာပိသင်္ခါရဆိုတာကာမအကုသိုလ်ဟမ်ရူပအကုသိုလ်မရှိတော့ဘူး ရူပအရူပမှာအကုသိုလ်မရှိတော့ကုသိုလ်ကြီးပဲအာနင်ဇာဘိသင်္ခါရကအဲသင်္ခါရမှာအဲ့ဒီ၃မျိုးရှိတယ်အဝိဇ္ဇာပစ္စယသင်္ခါရဟုတ်ကဲ့လားဒီတော့အဘိသင်္ခါရမန်ဆိုတာအလောက်ဒီဟုသောမန်ပေါ့မဟုတ်ဘူးလားကောင်းတာလို့တော့ ပုံညာဘိသင်္ခါရမံမကောင်းတာလို့တော့အပုံညာဘိသင်္ခါရမံဟုတ်ကဲ့လားဒီတော့ကောင်းတာလုပ်မိလို့ဆိုကြပါစို့ကုသိုလ်လုပ်တယ်လုပ်မိလို့နတ်ပြည်လောကရောက်နတ်ချမ်းသာစီစိမ်စီစိမ်ချမ်းသာခံစားရတယ်မကောင်းဘူးလား အပုံညာပြီးသင်္ခါရမကောင်းတာလုံးပြီလို့အပေပုံရောက်ပြီးတော့အပေဆင်းရဲတွေခံစားရတယ်မကောင်းဘူးလားမကောင်းပါဘူးဟုတ်မကောင်းတာလားတချို့တော့အဲ့ဒီရောက်ဖို့ပဲကြိုးစားနေကြတာမဟုတ်လားမသိဘူးလားမတွေ့ဘူးလားအဲ့လိုအဲ့ဒီရောက်ဖို့ပဲကြိုးစားနေဟမ်တွေ့ဘူးတယ်တော်တော်များလား ရပါတယ်တစုကြီးပဲဟုတ်လားပြောစဘာဘာသွားကြမှာပေါ့လေဟုတ်ကလားပြောစဘာဘာသွားကြမှာဒီတော့ကုသိုလ်ဘိသင်္ခါရလှုပ်လိုက်လို့ကောင်းတဲ့ဘုံဘဝရောက်တယ်ဆိုတော့ဇာတိပဋိသန္ဓေနေရတဲ့ဒုက္ခမရှိဘူးလားရှိပါဘူးဆရာဝေရတဲ့ဒုက္ခမရှိဘူးလား မရဏတရားတဲ့ဒုက္ခမရှိဘူးလားရှိပါဘူးစိုးရိမ်ပူဆွေးငိုကြွေးဒုက္ခတွေရောမရှိဘူးလားရှိပါဘူးအဲ့ဒီဆင်းရဲတွေကို အခုနပုံညာပြီးသင်္ခါရကလှုပ်ပေးလိုက်တာမဟုတ်ဘူးလားရှိပါဘူးဒါပြန်အဲ့ဒီပုံညာပိသင်္ခါရကောင်းသလားကောင်းပါဘူး။ဟောအဲ့ဒါကြောင့်သူ့ကိုမာရမန်လို့ခေါ်တာ ဇာတိဇရာဗျာတိမရဏအစာရှိတဲ့ဒုက္ခတွေကိုဖြစ်ပေါ်စေအောင်လှုပ်ပေးတတ်သောကြောင့်ဒီအဘိသင်္ကာရဟာမာန်နဲ့အကျိုးမဲ့ကိုဖြစ်စေတယ်လို့ဆိုလိုတယ်။ဘာကိုဖြစ်စေတာဖြစ်စေတယ်အဲ့တော့အဘိသင်္ခါရနားလည်ပြီလားဘာကိုအဘိသင်္ခါရခေါ်တာတော့ ကုသိုလ်ကံအကုသိုလ်ကံပုံညာဘိသင်္ခါရအပုံညာဘိသင်္ခါရဟုတ်ကဲ့လားသူတို့ကဘာခေါ်လဲမန်လို့ခေါ်တယ်မဟုတ်လားအဘိသင်္ခါရမန်အကျိုးမဲ့ကိုဖြစ်စေတဲ့တရားတွေတဲ့နောက်မန်တစ်ခုကဘာတော့ မစ္စုမန်ဆိုတာသိရတာအတော်ခက်တယ်အဲမစ္စုမန်နားလဲအောင်တော်တော်ပြောယူရမယ်နဲ့တူတယ်မစ္စုမန်ဆိုတာသေတာသေတာကိုမစ္စုမန်ခေါ်တယ်ဘာကိုခေါ်တော့နားလဲလားသေတာနားလဲလားသေတယ်ဆိုတာဘယ်လိုဟာတော့ဟမ် ဘာဖြစ်တာသေးတာဆိုတော့သေးတယ်ဆိုဘယ်လိုဖြစ်တာသေးတာဆိုတာမလှုပ်မရက်ကြီးနေတာပေါ့အဲ့ဒီသေခြင်းတရားကိုမစ္စုမန်လို့ခေါ်တယ် သူကလည်းအကျိုးမဲ့မဖြစ်စေဘူးလားဒါကြောင့်သူ့ကိုမ